ဓမ္မပဒပန္တိတဝတ်မှာကာထာတဘုမြတ်စွာဘုရားဟောတော်မူခဲ့ဩဝတိယနုတတိယအတ္တပါစနိဝရယေတတံဟိတောပိယောဟောတိအတတံဟောတိအပိယောအဲ့ဒီကာထာဟောတော်မူရခြင်းအကြောင်းကတော့ကိတာကိရိစနဘုံမှာ အတ္တစီပုဏ္ဏပတုကဆိုတဲ့ယဟန်တွေကသူတို့ရဲ့ယဟန်တပည့်900နဲ့အတူနေကြတယ်အဲ့ဒီယဟန်တွေကအရှက်မရှိတဲ့အလစီယဟန်နေယဟန်ဆိုးတွေပဲတဲ့ပါပပိက္ခုတွေပဲတဲ့သူတို့ရဲ့တပည့်တွေကလည်းသိုးသွမ်းညဘယ်လိုသိုးသွမ်းညတာတော့ဆိုတော့ တရားဓမ္မတွေတရားတရားပျက်စီးစေနိုင်တဲ့လုပ်ငန်းကိစ္စတွေအများကြီးပဲသူတို့ပြုလုပ်ကြပြုလုပ်ပြီးတော့အဲ့ဒီသူလုပ်ငန်းတွေကနေအဲ့ဒီလိုလုပ်ပြီးတော့ရလာတဲ့ပစ္စည်းတွေနဲ့တက်မွေးမြူကြတယ်တဲ့သူတို့နေတဲ့ကြောင်းတိုက်ကိုလည်းပဲတိလချင်းမြတ်တို့ရဲ့ယဟန်နေလာပြီးမနေနိုင်အောင်လုပ်ကြတယ်အဲ့ဒီတော့မြတ်စွာဘုရားက အဲ့ဒီအတ္တစီခုဏပတုကယဟန်တို့ရဲ့ဆရာဖြစ်တဲ့ရှင်သာရိပုတ္တရာကိုခေါ်ပြီးတော့မိန့်တော်မူတယ်သာရိပုတ္တရာတို့တွားကြအဲ့ဒီအတ္တစီခုဏပတုကယဟန်တို့တွေကတင်တို့ရဲ့စကားကိုနားမထောင်တဲ့ပုဂ္ဂိုလ်တွေကိုကိတာဂိရိဇနဘုံမှာမနေရလို့ညှင်ထုတ်တဲ့ပပ္ပဒနိယကကို ပြုလုပ်ကြတင်တို့ရဲ့စကားကိုနားထောင်တဲ့ပုံကိုယ်တွေကိုတော့ဆုံးမပေးကြသွန်သင်ပေးကြအဲဆုံးမပေးတဲ့ပုံကိုယ်သွန်သင်ပေးတဲ့ပုံကိုယ်ကိုတော့ပညာမရှိတဲ့သူတွေကမုံညတတ်တယ်ပညာရှိတဲ့သူတွေကတော့ချစ်မြတ်နိုးကြတယ်လို့အဲဒီလိုမိန့်ပြီးတော့ခုနရုပ်ပြတဲ့ကာထာကို မြတ်စွာဘုရားကဟောတော်မူတာပါပဲ ဩဝရိယနုတတိယဩဝရိယအနုတတိယဩဝရိယအပြစ်ပေါ်ပြီးတဲ့အခါပြောပြရာဤဆုံးမရာဤအနုတတိယအပြစ်မပေါ်ခင်ကြိုတင်ပြီးတော့ပြောပြရာဤအင်းဒီမှာဒီလိုမလုပ်တဲ့အလုပ်ကိုလုပ်မိရင်ဒီလိုမပြောမိတဲ့အပြောကိုပြောမိရင်ဒီလို မထားတဲ့နဲ့စိတ်နေစိတ်ထားကိုထားမိလို့ရှိရင်အသက်မှာနာမည်ပြည့်စရာတွေဖြစ်လာမှာပေါ့အဲဒီလိုစသဖြင့်နောင်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကိုပြောပြပြီးတော့ဆုံးမရာဤသွန်သင်ရာဤနောက်တစ်နည်းကတော့ဩဝရိယမျက်မှောက်မှာပြောပြရာဤဆုံးမရာဤအနုတာတေယမျက်ွယ်မှာလူဖြစ် လူကိုလွတ်ပြီးတော့ဖြစ်စေတမန်လူကိုလွတ်ပြီးတော့ဖြစ်စေစာရေးပြီးတော့ဖြစ်စေတွင်တင်ပေးရ၏နောက်တနည်းကတော့ဩဝရိယတချိန်တစ်ခါဆုံးမရ၏တဲ့အနုတာတေယအချိန်ချင်းအခါကတွင်တင်ရ၏နောက်တနည်းကတော့ဩဝရိယအနုတာတေယဆုံးမတွင်တင်ရ၏ဆုံးမရာရောတွင်တင်နာရောအတူတူပါပဲ အဲ့ဒီလိုအထကရာကဖွင့်ဆိုပြထားတယ်ဆုံးမပေးရတယ်သုံးသင်ပေးရတယ်အပြစ်ပေါ်ပြီးရင်လည်းဆုံးမပေးရအပြစ်မပေါ်ရင်လည်းကြိုးတင်ပြီးတော့သုံးသင်ပေးရဒီလိုလုံးလိုက်လို့ဒီလိုပြောလိုက်လို့ဒီလိုစိတ်ထားလိုက်လို့ဒီလိုဆုံးဖြတ်လိုက်လို့နာမည်ပြည့်စရာတွေဖြစ်လာမှာပေါ့စသဖြင့်နောင်ဖြစ်ပေါ်လာမယ့်အပြစ်ကိုပြပြီးတော့တွင်တင်ပေးရ၏ မျက်မှောက်မှာလဲဆုံးမပေးပါမျက်ကွယ်မှာလဲသွန်သင်ပေးပါတစ်ချိန်တစ်ခါပြောပြပေးပါဆုံးမပေးပါအချိန်ချင်းအခါခါပြောပြပေးပါသွန်သင်ပေးပါတဲ့အတ္တဘာသနိဝရယမကောင်းတဲ့ပြုမှုချက်တွေမကောင်းတဲ့ပြောဆိုချက်တွေမကောင်းတဲ့စိတ်နေစိတ်ထားတွေမှတားမြစ်ပေးရ၏ ကောင်းတဲ့အလုပ်တွေလုပ်မိရင်မကောင်းတဲ့ဆိုးကျိုးတွေရလာမကောင်းတဲ့အပြောတွေပြောမိရင်မကောင်းတဲ့ဆိုးကျိုးတွေရလာမကောင်းတဲ့စိတ်နေစိတ်ထားတွေထားမိရင်မကောင်းတဲ့ဆိုးကျိုးတွေရလာမကောင်းတဲ့ဆုံးဖြတ်ချက်တွေချမိရင်မကောင်းတဲ့ဆိုးကျိုးတွေရလာအဲဒီလိုမကောင်းတဲ့ဆိုးကျိုးတွေမရပါစေနဲ့လို့ဒုက္ခမရောက်ပါစေနဲ့လို့ဒီလိုကျင်နာတနာတဲ့မေတ္တာကရုဏာကိုရှေ့ထားပြီးတော့မကောင်းတာတွေ ပြုလုပ်နေရင်လည်းတားမြစ်ပေးရတယ်မကောင်းတာတွေပြောနေလို့ရှိရင်လည်းတားမြစ်ပေးရတယ်မကောင်းတဲ့စိတ်တွေစိတ်ထားတွေဖြစ်နေလို့ရှိရင်မွေးနေလို့ရှိရင်ထားရှိနေလို့ရှိရင်အဲ့ဒါကိုလည်းတားမြစ်ပေးရတယ်ပစ္စည်းမဘာနာတမှာအဘယရာဇကုမာရတုတ်ဆိုတာပါတယ်အဲ့ဒီမှာအဘယမင်းသားရဲ့ ရင်းခွင်မှာသူ့ရဲ့ဒါလေးရကလေးလေးရအိပ်ပျော်အိပ်ရင်ခွင်မှာနေနေရင်ခွင်မှာနေအဲ့ကလေးသူ့လေးရအဲသူမသိခင်ရောဘယမသိခင်ရောအထင်းကြီးမသိခင်ရောအချက်ထဲမှာတက်တာကိုမြူလိုက်တယ်သို့မဟုတ်ပူချံခွဲကိုမြူလိုက် ယူလိုက်တဲ့ကပိုက်ထဲရောက်လေပင်ဆုတ်တက်နေရပါလိပိုက်ထဲမရောက်လေပင်ဆုတ်တက်ကလေးနေရခဲ့ခဲ့ပြီးဒုက္ခတွေရောက်အဲ့ဒီလေဘာလို့ရတော့ဆိုတော့ကလေးကိုလွယ်လွယ်ကူကူလေးနဲ့ထုတ်ရရင်တော့အဲ့ဒီခုနတစ်ဆုံနေတဲ့တစ်သားနဲ့ဟောချံကိုတစ်သားနဲ့ဥချံကွဲကိုဆွဲထုတ်ယူရတာပေါ့အကယ်၍လွယ်လွယ်ကူကူနဲ့မရဘူးဆိုလို့ရှိရင်ဘယ်ဘက်လက်နဲ့ ဒီမေးလေးကိုအပေါ်မော့တင်လိုက်ပြီးဆွဲတင်လိုက်ပြီးပါဇက်ကိုဟာခိုက်ညာဘက်လက်လက်ညှိုးကိုကိုးရက်ပြီးတော့အဲ့ဒီခုနတစ်ဆုံနေတဲ့တုပ်ဆိုရင်လည်းတုပ်ချောင်းဦးရန်ခွဲဆိုရင်ဦးရန်ခွဲအဲ့ဒါကိုလေလေချောင်းနဲ့မှတစ်ဆုံနေတဲ့ဟာကိုဆွဲထုတ်ရကလေးနာတာပေါ့အော်တာပေါ့သူတွေပါဒါလည်းပါလာဒါလည်းပဲသူဆွဲထုတ်ရဆွဲထုတ်ရဘာဖြစ်လို့ ကလေးဒုက္ခမရောက်စေချင်လို့သိသွားမှာပေါ့ထဲထဲပိုက်ထဲရောက်သွားတယ်အဲ့ဒီလိုဆိုးသွားတဲ့ဒုက္ခတွေမရောက်ပါစေနဲ့လို့ရည်ရွယ်ပြီးတော့အဲ့ဒီကလေးရဲ့လေကြောင်းမှာတစ်ဆုံနေတဲ့ဒုချောင်းလို့ဦးကြံခွဲလို့ကလေးဘလောက်ပဲနာနာသူဆွဲထုတ်ရတာဒါသူဆွဲထုတ်လိုက်တဲ့အခါသွေးတွေပါပါပြီးတော့ကလေးအမတန်နာတာပေါ့မချိမဆန်နာတာပေါ့ ဒီလိုနာတာကိုသူဟိုဆွဲထုတ်ရတယ်ဆိုတာမတနာလို့လုပ်ရတာမဟုတ်ဘူးတနာလို့လုပ်ရတာတဲ့ပို့ပြီးတော့ဒုက္ခရောက်မှာပေါ့ဒီတိုင်းမှာပဲတဲ့ပုဂ္ဂိုလ်မိပြုနေတဲ့ပုဂ္ဂိုလ်တွေမလုံတဲ့ဓာတွေလုံနေတဲ့ဆိုရင်တားမြစ်ပေးရတယ်ဒုက္ခတွေရောက်လာလိမ့်မယ်အဲ့ဒီဒုက္ခတွေမရောက်အောင် မကောင်းတာတွေပြောနေလို့ရှိရင်လည်းတားပြစ်ပြရတယ်တဲ့မကောင်းတာတွေပြောမိလို့ရှိရင်မကောင်းတဲ့ဆိုးရိုးတွေရလာလိမ့်မယ်ဒုက္ခတွေဖြစ်လာလိမ့်မယ်အဲ့ဒီဒုက္ခတွေမဖြစ်ပါစေနဲ့ညှို့မြင်ပြီးတော့တားမြစ်ပြရတယ်မကောင်းတဲ့စိတ်တွေစိတ်ထားတွေထားနေပြီမကောင်းတဲ့အတွေ့တွေတွေးနေပြီမကောင်းတဲ့အကြံတွေကြံနေပြီဆိုရင်တားမြစ်ပြရတယ်မတန်ဆိုးတဲ့ဒုက္ခတွေမရောက်လာပါသေးနဲ့ဆိုပြီးရည်ရွယ်ပြီးတော့တားမြစ်ပြရတယ် ခုနလေကြောင်းမှာတိဆုပ်နေတဲ့ဒုံချောင်းတို့ပူချံခွဲဆွဲထုတ်တဲ့အခါဆွဲထုတ်ပြီးရတယ်လို့ပါပဲဆွဲထုတ်ပြီးတဲ့အခါသူ့မှာမခံကြည့်မခံလားဆင်းရဲတဲ့ဒုက္ခကိုခံစားရတာပေါ့ဒါပေမဲ့အဲ့ဒီလေဆိုးတဲ့ဒုက္ခပြေလောက်တဲ့ဒုက္ခမရောက်စေချင်တာနဲ့အဲ့ဒီဒုက္ခကိုမငဲ့နိုင်ဘူးဆွဲထုတ်ရတာဒီတိုင်းပါပဲ အဲကိုမိပြုနေတဲ့ပုဂ္ဂိုလ်ကိုမကောင်းတာတွေလုပ်မကောင်းတာတွေပြောမကောင်းတာတွေကြံတွင်းနေတားမြစ်တားမြစ်ပြရတယ်တတံဟိသောပိယောဟောတိအတနံဟောတိအပိယောတော့အဲ့ဒီလိုဆုံးမပေးတဲ့ပုဂ္ဂိုလ်မျိုးတွင်သွင်းပေးတဲ့ပုဂ္ဂိုလ်မျိုးဩဝါဒပေးတဲ့ပုဂ္ဂိုလ်မျိုးအနုသာသနိပေးတဲ့ပုဂ္ဂိုလ်မျိုးကိုတတံသူတော်ကောင်းစိတ်သက်ရှိတဲ့ပုဂ္ဂိုလ်တွေကပိယောချစ်ခင်နဲ့မြတ်နိုးတယ်လေးစားတယ် တံမိုးထားတယ်အဲ့ဒီလိုရှိတယ်ပြီးရောချစ်အပ်သည်ညံလို့အပ်သည်တံမိုးထားလိုလအပ်သည်ဟောဒီဖြစ်သူတော်ကောင်းစိတ်တက်ရှိတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုဆုံးမပေးတာတုံသင်ပေးတာကိုသဘောကျတယ်အတတံဟောဒီအပ်ပြီးရောအတတံသူတော်ကောင်းစိတ်တက်မရှိကြတဲ့ပုဂ္ဂိုလ်တွေကတော့အပ်ပြီးရောမချစ်လုံးလုံးမုန်းအပ်သည်ဟောဒီဖြစ်ငါဆရာလည်းမဟုတ် စာရေးဥပ္ပဇ္ဇလည်းမဟုတ်သင်္ခါဒါတွေလာပြောနေကြမလို့ဘူးစသဖြင့်အဲ့ဒီလိုတဲ့ပြောပြီးတော့နှုတ်လန်နေထိုးပြီးတော့မုံတတ်တယ်တဲ့ဒီနေရာမှာရှင်သာအရှင်ရာဟုလာရဲ့စိတ်ထားအမတန်ကောင်းတယ်ကိုယ်လေးရာဟုလာမနေ့စောစော ထားပြီဆိုလို့ရှိလက်တဆုပ်တဲရီအပြည့်ယူလိုက်ယူပြီးတော့သူ့စိတ်ထဲမှာတန်တက်ပြောဆိုတဲ့ပါဇက်ကလည်းထွက်ငါဟာဒီနေ့မြတ်စွာဘုရားရဲ့အထာတော်မှရောငါရဲ့ဆရာငါရဲ့ဥပ္ပဇ္ဇေအထာမှပါဒီသေးလုံးလေးတွေလောက်များပြားတဲ့အဆုံးအမကို ရရင်ကောင်းမှာပဲလို့အဲ့ဒီလိုပြောဆိုတယ်တခါဟာအင်္ဂုတ္တရအထလက္ခမှာအင်္ဂုတ္တရအထကရပထမဥပ္ပလိရာဟုလာရဲ့ဣဒရက်ဖွင့်ဆိုထားတဲ့စကရက်ပေါ့အဲရှင်ရာဟုလာကိုရင်ကိုလေးရာဟုလာဩဝါဒကိုလူလာတယ်ဩဝါဒခမော ဝတ္တရာဟုလကုမာရောတဲ့ဘဂဝတောအနုစိကပုတ္တောတဲ့မြတ်စွာဘုရားရဲ့သားတော်ဆိုတဲ့ဂုံတရနဲ့လည်းလက်ဖြစ်ပါပြီတဲ့ဩဝါဒကိုဆုံးမပေးတဲ့ဩဝါဒကိုသမထမလိုလားတာပဲတခါမဟာရာဟုလောဝါဒတုတ်တံဆိုပြီးတော့မဇ္ဈိမပါဏာတမှာပါသေးတယ်အဲ့ဒီမှာတော့အထကထာကကိုရင်ရာဟုလာက မနေ့စောစောစီရုံကြောင်းပရဝုန်တွေကတဲ့လက်တစ်ဖက်လက်တစ်ခုစာရှူပြီးတော့တဲ့ဒီနေ့ဒီသေးလုံးတော့ရှိတဲ့အဆုံးအမရဲ့ပရိပါဒဆိုရရေရွတ်ရေရွတ်တဲ့ကြီးမောင်းတဲ့ပြစ်တင်အပြစ်တင်တာဒီလောက်ရှိတဲ့ဩဝါဒဒီသေးလုံးလေးလောက်ရှိတဲ့ဩဝါဒဒီသေးလုံးလေးတွေလောက်ရှိတဲ့ ပရိပါဒရေရွတ်မှုအပြည့်တင်မှုအင်းကြိမ်မောင်မှုကိုတဲ့ဘုရားထံကရောဆရာကြီးထံကရောဥပ္ပစေဆရာကြီးထံကရောရရရင်အင်းရရင်လေလပါမိရလို့ပါ၏ရရင်လေအဲအဲ့ဒီလိုတွေးပြီးတော့တဲတွေကိုမြောက်တယ်တဲတွေကိုဖြန့်ကျဲတယ်တဲကိုဖြန့်ကျဲတယ်တနည်းကသွားပုံလိုက်တာပေါ့လေအဲအဲ့ဒါကိုရရဟုတ်လာရေးလေးရဲ့ စိတ်နေစိတ်ထားကိုပေါ်ပြထားတဲ့စကားရက်တွေပေါ့လေပြီးတော်တို့ကတော့ဘုရားသားတော်ကိုင်ရဟုလားလဲဘုရားသားတော်ဘုရားသားတော်ရင်ဘုရားသားတော်ရင်ကိုင်ရဟုလားကတပည့်တော်တို့ရဲ့နောင်တော်ပေါ့တပည့်တော်တို့ကကိုင်ရဟုလားရဲ့ညီတော်လေးတွေပေါ့နောင်တော်ဖြစ်တဲ့ကိုင်ရဟုလားရဲ့စိတ်နေစိတ်ထားကိုတပည့်တော်တို့အတူယူကျင့်သုံးပြီးတော့အဲ နေနိုင်ကြမယ်ဆိုလို့ရှိရင်တော့ကောင်းကျိုးတွေကတော့ပြောမပြနိုင်အောင်များမှာပါပဲကိုရင်ရဟုလာနဲ့ခန္ဓာသူ့ရဲ့စိတ်ထားနဲ့ပတ်သက်ပြီးအဲလင်္ကာလေးဒီကုန်းထားတာပေါ့နန္နစောခာရဟုလာလက်မှာတဲယူသည်နန္နစောဆိုသူ့ရဲ့လက်ထက်မှာလက်တဆုပ်ပဲနဲ့ယူလိုက်တဲရီယူလိုက်နန္နစောခာရဟုလာလက်မှာတဲယူသည် တဲလုံးအမြဩဝါဒသူကရလိုသည်လက်ထက်မှာတဲလုံးကြီးအများကြီးပေါ့အဲ့ဒီတဲလုံးကြီးညာထောင်းတောင်ရှိမှာပေါ့လက်တဆုပ်စာလို့တဲရအများကြီးနေမှာပေါ့တွေ့ကြည့်တရားတစ်ထောင်တစ်ထောင်တစ်သိန်းတသန်းထိလည်းရှိချင်းရှိမှာပဲတွေ့ကြည့်အဲ့လောက်များပြတဲ့ဩဝါဒတွေဆုံးမမှုတွေရှိရွမှုတွေပြစ်တင်မှုတွေပေါ့လေ အဲ့ဒါတွေကို तू ကရလို့တဲ့စိတ်သက်ရှိတယ်တဲ့မျက်နှိုးတွေတံမိုးထားတယ်ဟောဝါဒစကားကုလေးတစ်ခုကကိုဘဝကိုအများကြီးပြောင်းလဲသွားစေနိုင်တယ်ကိုဘဝတွေအမတန်ကြောက်စရာကောင်းတဲ့အန္တရာယ်အသွေးသွေးကလည်းပဲလွတ်မြောက်သွားစေနိုင်ကိုဘဝကိုနေရကနေအများကြီးမြင့်တင်ပေးနိုင်တယ် ကိုဘဝညှိုးမရနေပြီးတော့ကိုဘဝကိုတောက်ပါလာအောင်လည်းလုပ်ပေးနိုင် ကိုဘဝသင်္ကေရနေပြီးတော့ကိုဘဝကိုကြီးကျယ်သွားအောင်လည်းလုပ်ပေးနိုင်ကိုဘဝကိုယုံနေရနေပြီးတော့ကိုဘဝကိုမြင့်မြတ်သွားအောင်လုပ်ပေးနိုင်အဲ့ဒီလိုအကျိုးတရားတွေကိုသိတဲ့ရှင်ရဟုလာကဩဝါဒရဲ့တန်ဖိုးကိုနားလည်တဲ့ရှင်ရဟုလာဩဝါဒကိုအင်မတန်လိုချင်တာပဲဆရာသမားတွေရဲ့ခြေရွတ်မှုခြေမောင်းမှု ပြစ်တင်မှုဒါကိုလည်းအမတန်တန်ဖိုးထားတာပဲတဲ့သူစိတ်ထဲမှာဂုဏ်ယူတဲ့ဂျင်းနဲ့တဝမ်းတာတဲ့အာရဒါကြောင့်သေလုံးအမြဩဝါဒသူကရလိုသည်ထိုဩဝါဒမြတ်ဗုဒ္ဓဆရာဓမ္မရဖို့ကြီးတဲ့ဘုရားဓမ္မရရဖို့ရသူစိတ်ကူးရရည်ရွယ်တဲ့သူရဲ့ဆရာသမားရဲ့ဓမ္မရဖို့ရသူစိတ်ကူးရရည်ရွယ်တဲ့ရာဟုလာစိတ်ထား ရာဟုလာညီဘွားအသင်္ကစိတ်ထားသူ့လို ကြည်တင်သည်ရာဟုလာစိတ်ရာဟုလာအဲရာဟုလာညီဘွားအသင်္ကစိတ်ထားသူ့လိုကျင့်နေသည်ရာဟုလာစိတ်ထားဩဝရလိုလားရာဟုလာစိတ်ထားပြည့်စရာကောင်းလာသည်တဲ့ ရာဟုလန်ကြီးဘွားအသင်္ကစိတ်ထားသူ့လိုကျင့်နေသည်အဲဒီလိုရှင်ရာဟုလာလိုဩဝါဒကိုညံ့နိုးနိုင်တဲ့ဆုံးမာရာကိုညံ့နိုးနိုင်တဲ့သွန်သင်တာကိုညံ့နိုးနိုင်တဲ့လူလားနိုင်တဲ့ကျင့်တတ်နိုင်တဲ့သဘောကျနိုင်တဲ့ပုဂ္ဂိုလ်ဆိုတာတဲ့ပန္တိတပညာရှိပုဂ္ဂိုလ်ပဲကျင့်တတ်နိုင်တာတဲ့သဘောကျနိုင်တာတန်တသူတော်ကောင်းပဲကျင့်တတ်နိုင်တာသဘောကျနိုင်တာ အပန္တိတပညာမရှိတဲ့ပုဂ္ဂိုလ်တွေမကျေနပ်နိုင်ဘူးအတန်တသူတော်ကောင်းစိတ်ဓာတ်မရှိတဲ့ပုဂ္ဂိုလ်တွေမကျေနပ်နိုင်ဘူးလို့သဘောမကျနိုင်ဘူးတဲ့လက်မခံနိုင်ဘူးတဲ့မိမိတို့ဘဝမှာနေရကနေမြင့်စေနိုင်တဲ့ညှို့မရကနေတောက်ပစေနိုင်တဲ့သေးတင်ရကနေပြီးတော့ကြီးကျယ်စေနိုင်တဲ့စတဲ့အဲ့ဒီလိုကောင်းကျိုးပုံများစွာကိုရစေနိုင်တဲ့ ဩဝါဒတွေကိုဆုံးမသွန်သင်မှုတွေကိုဩဝါဒအနုတာသနီတွေကိုကိုရင်ညာဟုလာလေလို့အဲစိတ်ထားမွေးမြူပြီးတော့မတို့ပြည့်မြတ်လို့လို့နဲ့ခံယူကြမယ်ခံယူပြီးတော့လိုက်နာကျင့်သုံးကြမယ်အဲအဲ့ဒီလိုလိုက်နာကျင့်သုံးကြမယ်ဆိုရင်တော့လောကီအကျိုးတွေရောလောကုတ္တရာအကျိုးတွေရောပစ္စုပန်အကျိုးတွေရောတန်တရားအကျိုးတွေရောအမျိုးမျိုးသောကောင်းကျိုးတွေ ရရှိမှသိကြတာပဲနားလည်ပြီးတော့အဲ့ဒီဘုရားအဆုံးအမမိမိတို့ဘဝမှာလက်တွေ့အသုံးချနိုင်အောင်ကြိုးစားကြရပါတယ်အာရုံအာ